သာသနာတော်နှစ်2569ခုနှစ်ပေါ်စာတက္ မလို့ဘယ်ကယူမှာလို့လေ့လာဖို့ကောင်းလားမကောင်းဘူးလားလေ့လာမယ်နော်ဘယ်ယုံနဲ့နဲ့အလုံးလုံးမှာတော့ဆိုတာလေ့လာဖို့ကောင်းလားအဲ့ဒါလေးဒီနေ့လေ့လာခြင်းလေဒါကြောင့်လေ့လာပြီးတရားပိုင်ရှင်ဖြစ်တော်မူသောသုံးလောကတုတ္တရှင်တော်မြတ်ဘုရားကိုလက်အုပ်ချီးမိုးကရှေ့ဖို့ ဘာနဲ့ဘာပဲရှိတယ်။ရုပ်နဲ့နာမည်ရှိတယ်။အဲ့ဒါကိုနည်းနည်းလေးအကျဉ်းချဲ့လိုက်ရင်ခန္ဓာ၅ပါးရှိတယ်။လူရင်းကတော့ဘာနဲ့ဘာလဲ။ရုပ်နဲ့နာမည်။ရုပ်နဲ့နာမ်သည်ဝိပဿနာ၏အာယုံ။ဘာရဲ့အာယုံလဲ။တဏှီအားဖြင့်ဝိပဿနာရှုရမည်အာယုံပေါ့။နော်။ဝိပဿနာအဖြစ် ဖြစ်ဖို့ရန်အတွက်ဝိပဿနာဉာဏ်ဖြစ်ဖို့အတွက်ရှုရမည်အာယုံကတော့ဘာလို့ယုံနဲ့နာမည်ဟုတ်ပြီဒီဒီနားလေးပဲသိလဲသိတယ်သို့တော့ဒီယုံနဲ့နာကတပည့်တော်တို့ဘေကယုံနာကိုယူပြီးတော့ရှုမှာတော့လို့မြည်ရင် ဒါကစာသိစာတွေးနဲ့မဖြစ်နဲ့နော်လက်တွေ့ကိုယ်စိတ်ထဲမှာတကယ်ဖြစ်ပေါ်နေတဲ့အနေအထားကိုဖြေရမှာနော်စာနဲ့သွားပြီးတော့ကြာဘူးနာဘနဲ့မဖြေနဲ့တကယ်ဟိုလက်တွေ့လုပ်ငန်းတွေမှာကိုဘယ်လိုဖြစ်နေလဲဆိုတာအဓိကကြားတယ်မလားဘယ်လိုဖြစ်နေလဲဆိုတာအဓိကကြားတယ်လေဘေကယုံနံကယူမှာတော့လို့ဒီလိုမေးရင် ယောဂီအမှန်တိုင်းဖြစ်မယ်ဆိုရင်ဘယ်လိုဖြစ်လဲအခုငုတ်တုတ်ကြီးထိုင်နေတဲ့ကိုကြီးတွေကယုံနံကိုယူ၍ရှုနေတယ်လို့ဒီလိုပဲယူမှာပါလားဟုတ်တယ်မလားနော်တေချာစဉ်းစားရင်လေအဖြေကိုစာရီနဲ့မဖြေတကယ်အဖြစ်မှန်တိုင်းဖြေမယ်ဆိုတပည့်တော်ကငုတ်တုတ်ထိုင်နေတယ်အဲဒီငုတ်တုတ်ထိုင်နေတယ်မှာဘာနဲ့ဘာရှိနေတော့ ယုံနဲ့နဲ့ရှိနေတယ်တို့ဒီငုတ်တုတ်ထိုင်းနေတဲ့ကိုကြီးတွေကရှိနေတဲ့ယုံနဲ့နံကိုရှုပါတယ်ဗျာလို့ဒီလိုဖြေကြမှာအမှန်တိုင်းဖြေပြောတာအဲ့တိုင်းမဟုတ်ဘူးလားအဲ့ဒီတိုင်းပဲလေနော်အားလုံးရဲ့လက်တွေ့တကယ်ဖြစ်နေတဲ့အနေအထားကဒီတိုင်းဖြစ်နေတာ ဟုတ်ပြီဒီခန္ဓာကိုယ်ကြီးထဲမှာရှိနေတဲ့တည်နေတဲ့အခုငုတ်တုတ်ကြီးထိုင်နေတဲ့ခန္ဓာကိုယ်ကြီးထဲရှိနေတဲ့တည်နေတဲ့ယုံနဲ့နာမ်ကိုတပည့်တော်တို့ကရှုပါလေဆိုရင်တော့ဒိဋ္ဌိကလာတဲ့ယုံနဲ့ပေါ့ဘယ်ကလာတဲ့ယုံနဲ့လဲဒိဋ္ဌိကလာတဲ့ယုံနဲ့နော်အဲ့ဒီဒိဋ္ဌိကဘာဒိဋ္ဌိလဲဆိုရင်တတ္တဒိဋ္ဌိက လာသောယုံနဲ့ဖြစ်နေတယ်ဟုတ်တယ်ပါလားတတတဒိဋ္ဌိကလာတဲ့ယုံနဲ့ဆိုတော့ယုံနဲ့အစစ်မဟုတ်ဘူးအတုယုံနဲ့ကိုရှုနေတာအစစ်ယုံနဲ့လားအတုယုံနဲ့လားအတုယုံနဲ့ကိုရှုနေတာဒါတစ်ချက်စဉ်းစားနော်နောက်တစ်ချက်စဉ်းစားကြည့်အောင် တပည့်တော်တို့ရှုနေသောအခုဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တွေရဲ့တကယ်ဖြစ်နေတဲ့အတိရပါလဲဆိုရင်ဒီယုတ်တိဉာဏ်တွေကိုတပည့်တော်တို့ရှုနေတယ်ဆိုမွေးကလေးကပါလာတဲ့ယုတ်ဉာဏ်ကိုတပည့်တော်တို့ကရှုနေတာတကယ်အတိရအဲ့လိုဖြစ်နေတာဟုတ်တယ်ပါ ဒီစိတ်ကလည်းဝိရိယပါလာတဲ့စိတ်ပဲတတိကလည်းပဲအရင်နေ့တုန်းကတတိနဲ့အခုရှုနေတုန်းပဲဝိရိယကလည်းအရင်နေ့ကဟာနေအခုတတိတတိတော်တို့အလုံးလုံးနေတုန်းပဲဆိုတဲ့အခါကျတော့ယုတ်တရားနံတရားတွေကဟိုကလေးကရှိတဲ့ယုတ်တရားနံတရားတွေကိုတတိတော်ကအသုံးပြုနေတာဖျက်မွေးကလေးကပါလာတဲ့ယုတ်နံ ကိုအဆုံးပြုပြီးတော့ရှုနေတယ်ဆိုရင်ဒါကလည်းပဲဘယ်ကလာလဲယုံနာနော်ဒိဋ္ဌိကလာတယ်ယုံနာမယ်ပေါ့ဗျာနော်ဗာဒိဋ္ဌိလေသတ္တတာဒိဋ္ဌိတည်မြဲအယူခေါ်တယ်တည်မြဲတယ်လို့မာယွန်းစွာရှုနေတော့အယူမာကဗုဒ္ဓဘာသာတွေမှာအများဆုံးဖြစ်တာမဖြစ်ဘူးလားဗုဒ္ဓဘာသာတွေမှာ ဝိပဿနာရှုရမယ်ဆိုရင်ကံရဲ့နယ်ပယ်ရှိတယ်ဝိပဿနာရဲ့နယ်ပယ်ရှိတယ်သူ့နယ်ပယ်နဲ့သူမရောထွေးဖို့လိုတယ်နော်ကမ္မတက္ကတာတမာဒိဋ္ဌိဝိပဿနာတမာဒိဋ္ဌိတမာဒိဋ္ဌိဆိုတာလမ်းကြောင်းအမှန်ဝိပဿနာခရီးကိုသွားမဲ့ပုဂ္ဂိုလ်က အရင်ဆုံးကာမတက္ကတသမာဓိတိကံကံရဲ့အကျိုးတရားကိုလက်ခံတဲ့အတိအမြင်စင်ကြယ်ဖို့လိုလားမလို့ကာမဝိပါကနော်ကံကံရဲ့အကျိုးကိုယုံကြည်တဲ့နယ်ပယ်ကတော့ဒါဝိပဿနာရဲ့နယ်ပယ်မဟုတ်ဘူးကံရဲ့နယ်ပယ်တော့ဘုရားဘာသာဖြစ်ရင်ကံရဲ့နယ်ပယ် ဝိပဿနာဤနေပယ်သည်နှစ်ခုခွဲပြီးတော့နားလေသဘောပေါက်ဖို့လိုပါတယ်နော်သူမိရာရှင်ရတိဘဝမှာမြတ်စွာဘုရားကဘုရားအလောင်းကဘုရားစုပန်းပြီးတော့လေးသိခြင်းနဲ့ကမ္ဘာသသိမ်းပါရမီဖြည့်ပြီးတဲ့အခါကျတော့ဘုရားအဖြစ်သို့ရောက်တယ်။ကြားမှုတယ်မလား အနုမာ900အရက်မှာတစ်ကြိမ်ဆိုကြားဟုတ်တယ်ပေါ့လားနော်ဘဝတွေဘဝတွေလीပါရမီဖြည့်ခဲ့ရတဲ့ဘဝတွေမရေမတွက်နိုင်ဘူးအဲ့ဒီအနုမာတစ်ကြိမ်အရက်မှာအနုမာ900အရက်မှာတစ်ကြိမ်ဆိုတဲ့ဘဝလောက်လေးတင်မကဘူးဒါကထေရှားတဲ့ဘဝတွေကိုပဲပေါ်ပြထားတာနော်မရေမတွက်နိုင်သောဘဝတွေရှိ အများကြီးပါရမီဖြည့်ခဲ့ရတယ်ဖြည့်ခဲ့ရတဲ့အခါကျတော့လေးတင်ချင်းတဲ့ကဘာသသိန်းလုံးပါရမီဖြည့်ခဲ့ရတယ်950ဇတ်တော်ကြီးတွေဖတ်ကြည့်တဲ့အခါကျတော့မြတ်စွာဘုရားရဲ့ဖြစ်တော်စဉ်တွေအများကြီးတွေ့ရတယ်။နေရမင်းဘဝတို့ငုံမင်းဘဝတို့ယုံမင်းဘဝတို့နော်အဲ့လိုတရိษံဘဝတွေလည်းပါတယ်။ဒါတွေကဘာလို့လဲလို့မေဖရာအလောင်းပဲ။ဖရာအလောင်းကဘဝအဆက်ဆက် ဒီလိုဖြစ်ခဲ့ရတယ်လို့ဒီလိုမြင်တဲ့အမြင်ကိုကံဤနေပယ်ကမြင်တော့အမြင်လို့ခေါ်တယ်ဟုတ်တယ်မဟုတ်လားဘဝတွေဆက်နေတယ်ဒီလူကပဲတဘဝပြီးတဘဝကူးနေပါလေလို့ဒီလိုလက်ခံယုံကြည်ပြီးမြင်နေတာကဘယ်နေပယ်ကအမြင်လဲကံနေပေက မြင်တော့ဟုတ်တယ်မလားနောက်တစ်ခုဒိဋ္ဌိနေပယ်ကအမြင်ဖြစ်ပါတယ်ဘောပေါ့ဆိုနေပယ်တစ်ခုကိုခွဲပြီးတော့နားလည်မှာဝိပဿနာအထုတ်လို့ရမှာလေဘုန်းကြီးတို့ကဘယ်နေပယ်ကိုသွားမလဲဝိပဿနာနေပယ်ကိုသွားမယ်ကံဤနေပယ်ကိုကြော်လွန်လာမှရမှာ ကံဤနယ်ပယ်ကိုစိတ်ထဲမှာထားပြီးတော့ဝိပဿနာရှုတဲ့တဲကိုရောထည့်ထားမယ်ဆိုရင်ရိုးရိုးထွေးထွေးနေဖြစ်ကုန်လိုက်မယ်။သူဒိဋ္ဌိနယ်ပယ်ကိုနော်ကံရဲ့နယ်ပယ်ရပါလေ။ဒိဋ္ဌိနယ်ပယ်တဏှိအားဖြင့်ပပင်စနယ်ပယ်တဏှာလည်းရှိတယ်မာနလည်းရှိတယ်ဒိဋ္ဌိလည်းရှိတယ်နော် အဲ့တော့ပပိစနေပေဖြစ်နေတယ်အဲ့တော့အဲ့ဒီနေပေကိုဘုန်းကြီးတို့ဝိပဿနာနေပေမှာသုံးလို့ရပါမလားသူဒီဘယ်ပေါ်မှာတိဆောက်ထားသလဲပုဂ္ဂိုလ်အပေါ်မှာတိဆောက်ပြီးတော့သွားရတဲ့နေပေဖြစ်ပါတယ်။ကံရဲ့နေပေရလေပုဂ္ဂိုလ်ရှိတယ်တတ္တဝါရှိတယ် ယောက်ျားရှိတယ်မိန်းမရှိတယ်ချစ်ချင်းမုန်းခြင်းဆိုတာတွေရှိတယ်ရွေးကုန်တဲ့ဘဝတွေကမြတ်စွာဘုရားကိုမကျေနပ်ခဲ့တာလေဒီဝဒဘဝရောက်တဲ့အထိဘဝအဆက်ဆက်ဘုရားအောင်တော့ရှက်ခဲ့တာနော်ကံရဲ့နယ်ပယ်မှာလေလောဘလည်းရှိတယ်ဒေါသလည်းရှိတယ်အကုန်ရှိလားမရှိဘူးလားနော် ယောက်ျားရှိတယ်မိန်းမရှိတယ်ချစ်ချင်းမုန်းခြင်းဆိုတာလည်းရှိတယ်ဘုရားတော်မှာဘဝတွေအမျိုးမျိုးဖြစ်ခဲ့တာဘုရားလောင်းဘဝအမျိုးမျိုးနဲ့ပါရမီဖြည့်ခဲ့ရတယ်ဆိုတော့ဒါကပုဂ္ဂိုလ်တ attva ပေါ်မှာအခြေခံပြီးသွားတာကဘာရဲ့နေပဲကံရဲ့နေပဲဝိပဿနာနေပဲကအဲ့ဒီလိုပုဂ္ဂိုလ်တ attva ပေါ် အခြေခံပြီးတော့သွားလို့မရဘူးပုဂ္ဂိုလ်တ attva ဆိုတဲ့အတွေးလေးတောင်တွေးလို့မရပုဂ္ဂိုလ်တ attva ဆိုတဲ့အစွဲကိုဖြုတ်နေရတာလေသူကနော်အဲ့ဒီအစွဲကိုကြီးကြီးမားမားဖြုတ်နေရတယ်စွဲလုံးအားကြီးလို့ဒိဋ္ဌိစွဲတဏှာစွဲမာနစွဲ ပုဂ္ဂိုလ်တ attva အနေနဲ့ဆွဲထားတဲ့အတွက်ခုထိုင်တော့လည်းပဲငါဆွဲနဲ့ထိုင်တာပဲပုဂ္ဂိုလ်ဆွဲနဲ့ထိုင်တာပဲအတ္တဆွဲနဲ့ထိုင်နေတာပဲဝိပဿနာနေပေကိုရောက်လာတဲ့အခါကျတော့ပုဂ္ဂိုလ်တ attva အနေနဲ့သွားလို့မရဘူးယုံနံအနေနဲ့ပဲဒီခရုသွားနော်ဘာအနေနဲ့သွား ယုံနာအနေနဲ့သွားရယုံနာကိုသိမြင်မှုကိုအစင်မြင့်တင်ပြီးမှသွားမှာဆိုယုံနဲ့နံမြင်သိရေးဟာသိအရေးကြီးတာပဲ။ဘာမြင်ရအရေးကြီးလဲ။ယုံနဲ့နံသိမြင်ရေးမိမိဉာဏ်ကယုံနဲ့နံပဲရှိတယ်လို့ဖော်ထုတ်နိုင်ရေးကိစ္စကဝိပဿနာသမားအတွေ့အရေးကြီးလို့အပ်တယ် အဲ့တော့ကိုယ့်ရဲ့နေ့စဉ်ဘဝမှာဒီထိုင်နေတဲ့အချိန်လေးတစ်ခုတည်းနဲ့မကဘူးကိုယ့်ရဲ့နေ့စဉ်ဘဝမှာရုပ်တရားတွေနာမ်တရားတွေဆက်ဆက်ပြီးတော့လုံနေတဲ့သင်္ခါရတရားများပဲလို့ဒီအတိမျိုးရနိုင်ကိုရန်တွေ့စွန့်ရည်တတ္တိလို့အပ်တယ် ဘာလို့လဲဆိုတော့ပုဂ္ဂိုလ်တ attva ဆိုတဲ့အသိအမြင်ကဘယ်အဆင့်ရောက်နေလဲဘုန်းကြီးတို့ဆိုပါဆွဲတဲ့အဆင့်ကိုရောက်နေတယ်မြဲတဲ့အဆင့်ကိုရောက်နေတယ်ဆွဲဆွဲမြဲမြဲကိုဖြစ်နေတာစိတ်ထဲမှာလေအဲ့ဒါကိုပါဠိလိုပြောမယ်ဆိုရင်တော့ဘာလို့ပြောမလဲပုဂ္ဂိုလ်တ attva အဖြစ်ကိုဆွဲထားတဲ့အတွက်ဒိဋ္ဌိဆွဲဆိုတာ အလွယ်တကူတော့ဒီအစွဲကိုဖြုတ်ဖို့ရန်မလွယ်ကူဘူးပေါ့နော်တော့ဘုဒ္ဓကိုညီနဲ့ဖြုတ်ရမလို့ဆိုတော့အခုတော့တုတ္တမယဉာဏ်လို့ခေါ်တဲ့ဒီဆရာတော်များပြောပြဆိုပြတဲ့စကားလေးတွေတရားလေးတွေဖတ်ထားမှတ်ထားတဲ့စာပေတွေကနေပြီးတော့ ဒီသဘောတရားတွေကိုရအောင်ယူရမယ်အဲ့ဒါတွေကဘလောက်ယူယူမိမိစိတ်ထဲမှာဖြောက်ဖို့ဆိုတာမလွယ်ဘူးတရားတွေဘလောက်နဲ့နာနာငါပဲဖြစ်နေတာပဲလေဟုတ်တယ်ပေါ့လားနော်တတ္တဝါကြီးကတတ္တဝါဖြစ်နေတာပဲပုဂ္ဂိုလ်တတ္တဝါကမာပဲသွားတာပဲဆိုတော့ဒီအစွဲတွေကိုယုံနဲ့အဖြစ်သူရောက်အောင်မိမိက ဘဒုအကူအညီနဲ့ဒါတွေကိုကျော်ဖြတ်ရမှာတော့အကူအညီလိုလားမလိုဘူးလားတုတ္တမယညာစိဏမယညာစိဏမယညာဆိုတာတုတ္တမယညာပေါ်မှာမိခိုပြီးတော့ဖြစ်လာတဲ့ဉာဏ်ကိုပြောတာနော်တုတ္တမယညာပေါ်မှာအခြေခံပြီးတော့ မိမိရဲ့အတိညာအဖြစ်သို့ရောက်အောင်စဉ်းရင်စဉ်းစားတာကိုဘာလို့ခေါ်လဲစိတ်နာမယညာလို့ခေါ်တယ်မိမိတွေးနိုင်ခေါ်နိုင်အောင်ပေါ့နော်အဲ့ဒီလိုမိမိအတိညာနဲ့မှဒီလိုတွေးတတ်ခေါ်တတ်သွားပြီဆိုရင်ဒီစင်ရင်သုံးသပ်နိုင်စွာရှိသွားပြီဆိုရင်အနည်းငယ်လက်ခံလာတယ်သူကဟုတ်ပြီဒါပဲဆိုပြီးအစင်ရောက်လာ တကယ်ရောက်တာလားတွေးတော့ခဏဆင်ញင်တော့ခဏရောက်တာလားဆင်ញင်တော့ခဏလေးပဲဟုတ်ပြီသားပဲပုဂ္ဂိုလ်တ attva မှမဟုတ်တာယုတ်တိနံနေပဲလေလို့တွေးတော့ခဏဆင်ញင်တော့ခဏပုဂ္ဂိုလ်တ attva အစွဲကိုဖြုတ်နိုင်တယ်ခဏလေးပဲသူကဘယ်အနေကြမှဒီ ပုဂ္ဂိုလ်တ attva ဆိုတဲ့အစွဲကိုတိတိကျကျဖြုတ်နိုင်လေဆိုဘဝနာမယညာနာမှာဖြုတ်နိုင်ပါနော်ဒါကြောင့်မို့ပုဂ္ဂိုလ်စွဲတ attva စွဲကိုတိုက်ထုတ်ဖို့ဒီအစွဲဖြုတ်ဖို့ဆိုရင်သုတမယညာလည်းလိုအပ်တယ်စိတ်နာမယညာလည်းလိုအပ်တယ်ဘဝနာမယညာလည်းလိုအပ်တယ်ဉာဏ်လို့ပါတဲ့အတွက် တိယံပေါ့နော်သုတမယကနေပါထွက်ရမှာလို့အတိယံထွက်ရမယ်ဒါကြောင့်မို့တရားကနာယုံနဲ့ပြီးသလားဘာထွက်မှသုတမယဉာဏ်ဖြစ်မယ်နာပြီးတဲ့အခါကျတော့အဲ့ဒီနာလိုက်တဲ့တရားကအတိညာဉ်ထွက်သွားမှဘာလို့ခေါ်လဲသုတမယဉာဏ်လို့ခေါ်တယ်ဟုတ်တယ်မလား စင်ကျင်နေသုံးသပ်တယ်ဟုတ်တာပဲလို့ဉာဏ်ပွင့်သွားမယ်ဆိုရင်စိတ်နာမယအတိဉာဏ်စိတ်နာမယဉာဏ်လို့ခေါ်တယ်ဘဝနာမယဉာဏ်ကလေတရားအားထုတ်ပြီးတော့မိမိအတိဉာဏ်စင်တန်းတိုးတက်မှုရှိသလားမရှိဘူးလားအတိအမြင်ရှင်းရလားမရှင်းဘူးလား ဘာမှလည်းမသိဘူးအာထုတ်တယ်ဘာမှလည်းတိုးတက်မှုမရှိဘူးအာထုတ်နေတယ်ဆိုရင်ဘဝနာတော့ဟုတ်တယ်ဉာဏ်တော့မထွက်ဘူးအာထုတ်ပါလားဒါကြောင့်သုတ္တမယလုပ်ရင်လည်းအသိဉာဏ်ထွက်ဖို့လိုတယ်စိဉ္နာမယလုပ်ရင်လည်းအသိဉာဏ်ထွက်ဖို့လိုတယ်ဘဝနာမယလုပ်ရင်လည်းအသိဉာဏ်ထွက်ဖို့လိုလားမလိုဘူး နော်အောက်ပြီးသုတ္တမယဉာဏ်ကလည်းဒီလိုတရားတွေကြားနာတဲ့အခါမှာလေဘဒုအကူမြင်နဲ့ကြားနာပါမှသုတ္တမယဉာဏ်ထွက်ပါလေတတိအကူညီနဲ့ကြားနာပါမှဘာထွက်မလို့သုတ္တမယသည်အတိဉာဏ်ဖြစ်တယ်တတိထားပြီးနာရမယ်မလွတ်တမ်း ဒီတရားကိုနှလုံးသွင်းပြီးတော့နာလည်ရတယ်။ဒါကြောင့်မှဒါဆိုရင်တတိပါတော်ပါလေတော့သုတ္တမယသုတ္တမယနဲ့ဗာနဲ့တွဲရမလို့သတိနဲ့သွဲလို့ရှင်သုတ္တမယအတိဉာဏ်ထွက်လာသုတ္တမယကနေပါထွက်လာမယ်အတိအဲ့ဒီပုံမှာဆင်ခြင်စဉ်းစားသုံးသပ်ဆုံးဖြတ်ပြီးတော့ဟုတ်ပြီသားပဲမှန်ပြီသားပဲ ဟိုငါတို့သိနေတာတွင်နေပါလားလို့ဒီအသိဉာဏ်ကလည်းပဲဒီလိုအသိဉာဏ်မျိုးထွက်လာဖို့ရကလည်းစိတ်နာမရမှာပါတွဲပြရမလို့တတိတွဲပြရမယ်သဘောပေါက်လားဘဝနာမယဉာဏ်ကတော့တတိကိုအားကောင်းကောင်းနဲ့ပြိုးထောင်မှသာလေဘဝနာမယဉာဏ်ရှင့်ကိုရောက်နိုင်ပါလေဘာကိုဖြုတ်ပင်းဖို့ပါလဲ ပုဂ္ဂိုလ်တ attva ကိုဖြူအစွဲကိုဖြူပြနိုင်တယ်ဘာလို့စွဲနေလဲဘုန်းကြီးတို့ဒီတရားရှုမှတ်တဲ့အခါယုံနံကိုဝိပဿနာအာယုံအဖြစ်ရှုရပါတယ်တရားရှုတဲ့အခါဘာဖြစ်ရှုရလဲယုံနံကိုဝိပဿနာအာယုံအဖြစ်ထား၍ရှုရပါတယ်ဘောပါလား ယုံနံကိုဝိပဿနာအာယုံအဖြစ်ထား၍ရှုတဲ့အခါမှာဒီဝိပဿနာအာယုံဖြစ်တဲ့ယုံနံသည်တပည့်တော်တို့ဘေကရတဲ့ယုံနံကိုသုံးရမလို့ဘုရားလို့ဆိုရင်တပည့်တော်တို့ကတော့ဒီရှင်ပြားရှိမှထိုင်နေတဲ့ခန္ဓာကိုယ်ကြီးတွေကနေပြီးတော့ဖြစ်ပေါ်နေတဲ့ယုံနံတွေကိုတပည့်တော်တို့ရှုပါရဲ့ဘုရား ဟုတ်လားမွေးကလေးကပါလာတဲ့ယုံနံတွေကိုသုံးပါတယ်ဗျာလို့ဆိုရင်ပုဂ္ဂိုလ်တ attva ပေါ်မှာအခြေခံနဲ့ယုံနံဖြစ်တဲ့အတွက်မှားရွေးနဲ့ယုံနံအတုများတာဖြစ်တယ်အစစ်မဟုတ်ဘူး။ဘာလို့ပုဂ္ဂိုလ်တ attva ပေါ်မှာအခြေခံပြီးဖြစ်လာတဲ့ယုံနံဆိုပုဂ္ဂိုလ်တ attva ကိုကယုံနံမဟုတ်ဘူး။ပုဂ္ဂိုလ်တ attva လို့မြင်နေဆိုရင်ကံကြည့်နေ ပုဂ္ဂိုလ်တ attva လို့မမြင်တော့ဘူးဆိုရင်ဉာဏ်ဤမယ်ပဲနေပင်ချင်းဝဲလာမဝဲဘူးလားကံရဲ့နေရဲ့ဉာဏ်ရဲ့ကံရဲ့နေပင်မှာပုဂ္ဂိုလ်တ attva ဆိုတာရှိရတယ်ဒါမှကုသိုလ်ကောင်းမှုလုပ်မှာပေါ့ဟုတ်လားအဖေလို့လဲမိဘလည်းယူတည်မယ်လေးစားမယ်အဲယဟန်တန်ကတွေလေးစားမယ်လူမယ်တမ်းမယ်ဆိုဘယ်နေပင်ကဆောင်ရွက်ချက်လဲကံဤနေပင်ကဆောင်ရွက်ချက် ဂိုလ်ရှိတယ်တတ္တဝါရှိတယ်ခံစားတဲ့ပုဂ္ဂိုလ်ရှိတယ်နော်ခံစားပြုလုပ်တဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒါကကံဣနယ်ပယ်မှာဉာဏ်ဣနယ်ပယ်လည်းရောက်လာရောဒီပုဂ္ဂိုလ်တ attva ပါဝင်ခွင့်မရှိတော့ပါဝင်ခွင့်မရှိတော့ဘူးဆိုဒီတဘွားလုံးနဲ့ဆွဲလာတယ်ပပန်နေရာလုံးနဲ့ဆွဲလာတယ်ပုဂ္ဂိုလ်တ attva ကိုအဆွဲကို အများကြီးခွာထုတ်နိုင်မှယုံဉာဏ်ရဲ့နယ်ပယ်ကိုရောက်မှာဉာဏ်ဤနယ်ပယ်ကြတော့ဘာနဲ့သုံးမလဲယုံဉာဏ်ကိုသုံးမယ်တမဝိပဿနာဖြစ်တယ်ဘောပေါက်ပါဘောပေါက်ပြီးတော့ကိုယူနေတဲ့ဟာကလေဒါဆိုရင်ဟုတ်ပြီဘုန်းကြီးတို့ယုံဉာဏ်ကရှုတဲ့အခါမှာ စဉ်းစားကြည့်ရအောင်တဏီယာယာကလာတဲ့စုဆောင်ပြီးမှစုထားတဲ့နေရာကလာတဲ့ယုံနာလားနော်တဏီယာယာကရောက်လာစုဆောင်ထားပြီးသားကိုယူပြီးတော့ရှုတဲ့ယုံနာလားတဏီယာကလာတဲ့ယုံနာလားဘယ်နေရာကရောက်လာတယ်လဲပင်ကိုရှိပြီးသားလားဒါမှမဟုတ်တဏီယာယာကရောက်လာတာ စဉ်းစားဖို့မကောင်းဘူးလားကိုရှုတဲ့ယုံနဲ့ကပဲပင်ကိုရှိပြီးသားရှုနေတာလားအများအားဖြင့်ပင်ကိုရှိပြီးသားကိုရှုနေတယ်လို့ဒီလိုမြင်တာကပုံများဘူးလားပုံများတယ်နော်တဏှာကရောက်လာလို့ရှုတယ်ဆိုတာတော့နည်းတာပေါ့ပင်ကိုရှိပြီးသားယုံနံကိုရှုနေတယ်လို့မြင်တာကပို့ပြီးတော့များပါတယ် ဟုတ်လားမဟုတ်ဘူးလားသိချာစဉ်းစားဖို့လိုတာပေါ့ဒါကြောင့်မို့ဘုန်းကြီးအမြဲပြောတာကကိုလုံနေတဲ့အလုပ်ကိုချက်ချက်နနသဘောမပေါက်ပဲနဲ့လုံယုံများလုံရင်အသိဉာဏ်မထွက်ဘူးလို့သိဉာဏ်ထွက်ဖို့ဆိုရင်ဒီဟာရဲ့သဘောတဘာဝသိချာနားလည်မှထွက်မှာကဲယုံနဲ့နေချုပ်သွားတယ်ဆိုတော့ချုပ်ပြီးတော့သူကဘယ်ရောက်သွားလဲတဏှာရာသို့ လွင့်စင်သွားသလားသို့ဒီမဟုတ်တနေရာရာမှာ store လုပ်ထားသလားချုပ်သွားတဲ့ယုံနဲ့လေ store လုပ်ထားသလားအဲ့ဒီလိုကိုကသိရမယ်။အော်ခုရှုတဲ့ယုံနဲ့ကပင်ကိုကရှိတဲ့ယုံနဲ့ကိုရှုနေတာလားတနေရာရာကရောက်လာတဲ့ယုံနဲ့ကိုရှုနေတာလားယုံနဲ့နေချုပ်သွားတယ်ဆိုရင်အဲ့ဒီယုံနဲ့ကတနေရာရာသူ့လွင့်ပြန်သွားသလား ဒါမှမဟုတ်ရင်တနေ့ရမှာသွားပြီးတော့ store လုပ်ထားသလားဒါလေးကိုတေချာနားလည်ဖို့လိုပါလေနော်အဲ့တော့အခုယုံနံကိုနည်းနည်းလေးအခုတဘာဝကြကြအာပတ်ဝန်းကျင်မှာရှိနေတဲ့အနေအထားတစ်ခုလေးကိုစဉ်းစားမယ်ဆိုရင်တော့အပြေမှန်ကနိစ္စမယ်လို့စတာပေါ့နော် နိစ္စမယ်လို့ယူဆတယ်ဆိုတော့အခုအာတရားတက်မယ်ဆိုတော့မောင်းခေါက်မောင်းတီးရတယ်ဟုတ်တယ်ပါလားဦးဇင်းကြီးကမောင်းတက်တီးတယ်အတက်ဆိုရင်၃កောက်တီးတယ်အစင်းဆိုရင်တစ်ချက်ပဲတီးရတယ်ဆိုတော့ဦးဇင်းကြီးကအဲ့ဒီမောင်းကြီးကိုသွားပြီးတော့တီးတဲ့အချိန်မှာသူ့စီမှာအတန်ပါသွားတာမပါသူလူကြီးတက်တက်သွားတာနော်အဲ့တော့သူ အဲ့ဒါဆိုရင်ဟုတ်ပြီမောင်းမှာကောအတန်ရှိလားရှိပြီးတော့သူတီးလိုက်တဲ့ဒုတ်တံမှာကောအတန်ရှိလားမရှိဘူးသို့တော်လည်းပဲသူတီးလိုက်တော့အတန်ကထွက်လာတယ်တနေရာကရောက်လာတဲ့အတန်မျိုးလားစုဆောင်းထားတဲ့နေရာကဒီအတန်တွေကို store လုပ်ထားပြီးတော့အဲ့ဒီနေရာကနေပြီး ထွက်လာတဲ့အတန်မှာဒါကနည်းနည်းလေးတော့စိတ်ထဲမှာပေါ်လာမယ်လို့ထင်တာပေါ့နော်။နောက်ဒီအတန်ကပေါ်ပြီးတဲ့အခါကျတော့တနည်းရရကိုလွတ်ထွက်သွားတာ။ဓမ္မမို့ဒီအတန်เนี่ยတနည်းရမှာ store လုပ်ထားတာ။ဒါနဲ့တင်တော်တော်လေးထင်ရှားပြီးလို့ထင်တယ်။ဟုတ်တယ်မလား။ ဘယ်ဟာမှမရှိဘူးလေဘယ်ကမှအကောင်ထည်ပြစရာမရှိဘူးဦးသိန်းကြီးမသွားရင်အဲ့မောင်ကြီးကဘာမှအတန်ထွက်ဘူးသူကကိုကဒုက္ခကိုကင်ပြီးတော့အားဆိုင်ပြီးတော့မှတီးလိုက်မှဝိဝေယမဆိုင်ပြီးတီးလိုက်မှအတန်ထွက်တယ်မို့လားသွားတီးတဲ့ပုဂ္ဂိုလ်စီမှာလည်းအတန်ကမရှိလေ တို့မှလည်းမရှိဘူးလေမောင်းမှလည်းမရှိဘူးလေတီးပြီးတဲ့အတန်ကလည်းဘယ်ရောက်သွားပျောက်သွားတာပဲဘယ်မှမစတိုးလုပ်တာလားမရှိဘူးပင်ကိုရှိတဲ့ဟာတွေလည်းမဟုတ်ဘူးအဲ့တော့ပင်ကိုအရှိတဲကယုံနံကိုရှုရတာမျိုးမဟုတ်အဲ့တော့ဘုန်းကြီးတို့ကပင်ကိုရှိတဲ့ယုံနံတွေကိုအသုံးပြုပြီးတော့တရားရှုမှတ်နေတယ်လို့ဒီလိုမြင်နေကြတယ်နော် တပည့်တော်တို့ဒီခန္ဓာကိုယ်တွေကဖြစ်ပေါ်နေတဲ့ယုံနံတွေကိုရှုနေတာလို့ဒီလိုလဲမြင်နေကြတယ်ဒီအမြင်ကမှားသလားမှန်သလားမှန်ပါပါနော်ဟုတ်တော့အဘာဝတော်အနိစ္စမရှိရာကရှိလာပြီး၍ယုတ်ကိနနေဆိုတာမရှိရာကရှိလာပြီး၍မရှိပြန်တော့အချင်းရာပြီး နိစ္စလက္ခဏာဒီယုတ်နိုင်ရဲ့သဘောသူ့ရဲ့သဘောကအဲ့ဒါပဲရှိတာမရှိရာကရှိလာပြီး၍မရှိကြံတော့ချင်းရာများပါဖြစ်တယ်ဘယ်ကမှလာတာမဟုတ်မရှိရာကရှိလာပြီး၍မရှိပြန်တော့အချင်းရာ ဟုတ်စွာအဘာဝတော့အနိစ္စလေဟုတ်လားမရှိရာကရှိလာပြီး၍မရှိပြန်သောအချင်းရာများမှာဖြစ်တယ်ဝင်လေထွက်လေကအရှင်ပြားရဲ့တပည့်တော်တို့မွေးကလေးကရှိလာတာတည်တဲ့အတိရှိတယ်အစက်မပြတ်ရှိနေတယ်ဒီလိုပြောရမှာပါ။ဘောင်းနဲ့ပိန်နေဆိုတာလည်းတပည့်တော်မွေးကလေးကရှိနေတာ တည်တဲ့အထိရှိတယ်လို့ဒီလိုပြောကြတယ်အဲ့ဒါသူဘယ်ပေါ်မှာအခြေခံပြီးပြောနေတာလဲဘယ်ပေါ်မှာအခြေခံပြီးပြောနေတာလဲပုဂ္ဂိုလ်တ attva အစွဲပေါ်မှာအခြေခံပြီးတော့ပြောနေတာတတတဒိဋ္ဌိအစွဲပေါ်မှာရှောင်နေတာသူလမ်းရှောင်နေတာဒါကြောင့်မို့မွေးကလေးကဝင်လေထွက်လေရှိနေတယ် အဲ့ဒီဝင်လေထွက်လေကိုတပည့်တော်တို့ရှုမှတ်တယ်ဒီနေ့လည်းမွေးကလေးကပါလာတဲ့ဝင်လေထွက်လေမနေ့ပြန်လည်းပဲပင်ကိုရှိတဲ့ဝင်လေထွက်လေဒီဝင်လေထွက်လေနဲ့တပည့်တော်တို့အလုံးလုံးနေပါလေဗျာအရှင်ဗျာပါများငင်းကျင်သေးသတော်ဝမ်ပိုင်ဖောင်းတဲ့ပိန်နဲ့ဆိုတာလဲမွေးကလေးကရှိနေတာဒီနေ့လဲမွေးကလေးကရှိနေတဲ့ဖောင်းတဲ့ပိန်နဲ့ကိုရှုတယ်မနေ့ပြန်လဲမွေးကလေးကပါလာတဲ့ဖောင်းမှုပိန်မှုကိုတပည့်တော်တို့ကရှုအောင်မှာ အဲ့ဒီအသိဉာဏ်ကဘယ်ပေါ်မှာအခြေခံလဲပုဂ္ဂိုလ်သတ္တဝါအစွဲပေါ်မှာအခြေခံပြီးတော့ရှောက်လန်းနေတဲ့တရားများတာဖြစ်တဲ့အတွက်ဝိပဿနာနဲ့ကတော့ကန့်လန့်ကြီးဖြစ်နေတယ်ပေါ့နော်ဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်များဒီပုဂ္ဂိုလ်တ attva ပေါ်မှာအခြေခံပြီးတော့လုပ်လို့မရဘူး။ဘာနဲ့မှမအခြေခံရဘူး။ယုံနဲ့နာမအခြေခံရ အဲ့ဒီယုံနံကလည်းပဲနိစ္စပေါ်မှာအခြေခံတဲ့ယုံနံဖြစ်နေရင်အစင်မပြေဟုတ်တယ်ပါလားအနိစ္စပေါ်မှာအခြေခံဖြစ်သောယုံနံဖြစ်ရပါတယ်မရှိသောယုံနံဖြစ်ရနော်ကဲဟိုကြားသိစိတ်ကလေးပေါ့ဘုန်းကြီးအတန်ပေးလို့ယောဂီတွေကြားရမှာမဟုတ်လားဟုတ်လား ဘုန်းကြီးအတန်မပေးဘဲနဲ့ဒီအတန်ကိုကြားတဲ့စိတ်ဖြစ်ပါလားဖြစ်ပါဘူးနော်ဒီချာနာတောင်းတော့အဲ့တော့ကိုကလည်းအာယုံပြုမှာအတန်ကလည်းထုတ်မှာနားကလည်းကောင်းမှာနားကကောင်းတယ်ဆိုတော့နားနားပုံတရံကြီးကောင်းလို့မရနားရဲ့အတွင်းထဲမှာကြားနိုင်စွမ်းရှိတဲ့တတ္တိလို့ခေါ်တယ် ကာဏပသာဒရုပ်ဆိုတာမျက်စိနဲ့မြင်လို့မရဘူးဆရာဝန်တွေခွဲခိုင်းကြည့်ပါလားအဲ့ဒီနာဘေးကကြားတယ်လေဒါနဲ့ခွဲခွဲခွဲခွဲခွဲခွဲပါယာတိမြို့သားကြီးလို့ပေါ့အသက်ထွက်တာဘေးကထွက်တယ်လေလို့သူကအမျိုးမျိုးစံတက်တာရေကြီးတွေနဲ့မြုပ်မြုပ်ပြီးတော့ဘေးကထွက်တဲ့တော့မြုပ်ပြီးတော့မှခေါင်းလေးပဲပေါ်ထားဘေးကထွက်လဲသူကြည့်တာ နောက်တော့မရဘူးခေါင်းကထွက်တလားခြေကထွက်တလားအမျိုးစုံနောက်ဆုံးဘယ်လောက်ထိလို့တော့ဆိုတော့အသားတွေတစ်ထပ်ချင်းခွာကြည့်တာဘယ်ကနေထွက်တော့အသက်နော်အသက်ထွက်တဲ့နေရာကိုရှာတွေ့ရလားမတွေ့ဘူးအခုလည်းပဲအဲ့လိုဖြစ်မနေဘူးလားနော်ဘုန်းကြီးတို့ ဒီရုပ်တရားနာမ်တရားတွေကပုဂ္ဂိုလ်တ attva အပေါ်မှာအခြေခံလို့ရှိရင်ဘယ်လိုမှရှုလို့မလို့မရနိုင်ဘူးအနိစ္စပေါ်မှာအခြေခံရှုမှမှရတယ်ဟုတ်ပါလားဟုတ်တော့အဘာဝတော့အနိစ္စမရှိရာကရှိလာပြီး၍မရှိပြန်တော့ချင်းရများပါဖြစ်တယ်ဝင်လေထွက်လေဆိုတာစိတ်ကြောင့်ဖြစ်တာသူက ဘာကြောင့်ဖြစ်နော်ဝင်လေထွက်လေဆိုတာစိတ်ကြောင့်ဖြစ်တာအဲ့ဒါနားလည်ဖို့လိုတယ်နော်ဝင်လေထွက်လေမရှိစိတ်ဝင်လေထွက်လေရပ်သွားတယ်ဆိုတာစိတ်မရှိတော့ရင်ဝင်လေထွက်လေလည်းပဲဖြစ်တယ်ရပ်သွားတာပဲသိသွားတာဒါဒီဘုန်းကြီးတို့နေပင်မှာပုဂ္ဂိုလ်တ attva ဘုံမှာပဲ အမြဲတမ်းအခြေခံပြီးတော့စဉ်းစားထားတယ်တွေးခေါ်ထားတယ်သုံးသပ်ထားတယ်ဆိုပါဠိစကားစဉ်းစားလိုက်အဲ့ဒီပုဂ္ဂိုလ်ပေါ်မှာပဲရောက်ရောက်သွားတယ်အဲ့တတ္တဝါပေါ်မှာပဲရောက်ရောက်သွားတယ်ဘလို့စဉ်းစားစဉ်းစားအဲ့ဒီဘောပဲစိတ်ကတင့်တင့်သွားတာပဲเนาะအဲ့တော့တရားအားထုတ်တော့လည်းပဲအဲ့ဒီဘောပဲအခြေခံလာတာပဲယုံ nant ပေါ်မှာတော့တကယ်ကြတော့အခြေခံဘူးပုဂ္ဂိုလ်ပေါ်မှာအခြေခံပြီးတော့ပဲသူအားထုတ် ဟုတ်တယ်မလားဒါကပုဂ္ဂိုလ်ပေါ်မှာရှိခြေခံနေနောက်တစ်ခါဘယ်ပေါ်မှာခြေခံပြီးတော့မှတွေးလဲဆိုအသက်ရှင်နေတဲ့အကောင်လေးပေါ်မှာခြေခံပြီးတွေးတယ်အသက်ရှင်နေလို့အကောင်လေးအတ္တကောင်လေးလက်ပြကောင်လေးအဲ့ဒီအကောင်လေးပေါ်မှာပဲ သက်ရှင်နေတဲ့အကောင်လေးပေါ်မှာပဲအကောင်ရှိရင်ပါရှိတယ်အထည်ရှိတယ်မဟုတ်လားအကောင်လေးဆိုကြရပါလေတတ္တဝါဖြစ်မနေဘူးလားနော်အသက်ရှင်နေတဲ့အကောင်လေးလို့ဒီလိုမြင်လာပြီပဲလေတတ္တဝါအဖြစ်ကိုမြင်လာပဲဟုတ်လားဒါအခုလောလောဆယ် ဘုန်းကြီးတို့တွေးနေတာဘလို့တွေးတွေးဘလို့စဉ်းကျင်စဉ်းဘလို့စဉ်းစားစဉ်းစားယုံနိုင်ကိုစဉ်းစားတဲ့ကမှာဒီပေါ်မှာဒီကြီးပဲခြေခံပြီးတော့အလုံးလုံးနေကြတဲ့အတွက်ဒီအလောက်ကမှားမလားမှန်မလားကိုသွားနေတဲ့လမ်းကြောင်းအမှန်ကို ရောက်မလားမရောက်ဘူးလားဘောပေါက်တယ်နော်အခုဘုန်းကြီးပြောပြလိုက်တဲ့အခါကျတော့တုတ္တမယဖြစ်သွားပြီတုတ္တမယကနေဘာဘာထွက်အောင်လုပ်မလဲအသိဉာဏ်ထွက်အောင်လုပ် တမယဉာဏ်ရရင်ကျန်တဲ့ဉာဏ်တစ်ခုကိုအားဖြည့်သွားလို့ရလာမရဘူးတကယ်ကြတော့ခုနကမောင်းဥပမာတိုင်းပဲဘယ်ကမှရှိတာမဟုတ်ဘယ်ကမှပေါ်လာတာမဟုတ်သူ့ရဲ့တတ္တိအစွမ်းလည်းဘာမှရှိတာမဟုတ်သူ့ကိုသင်္ခါရလို့ခေါ်တယ်ရုပ်ကိုလည်းသင်္ခါရလို့ခေါ်တယ်နာမ်ကိုလည်းသင်္ခါရလို့ ရုပ်သင်္ခါရနာမ်သင်္ခါရအဲ့တော့အဲ့ဒီရုပ်တရားရုပ်သင်္ခါရလို့သုံးလိုက်မယ်နာမ်သင်္ခါရလို့သုံးလိုက်မယ်ဆိုရင်ဒီရုပ်တရားနာမ်တရားတွေကဘယ်ကရုပ်နာမ်ကိုယူရမလဲဆိုတာပေါ်လာသင်္ခါရတအကြောင်းတရားတို့ဤခါရဖြစ်ခြင်းတကပါတော့အကြောင်းတရားတို့ဤအကြောင်းတရားပေါင်းစုံတို့ဤခါရကဖြစ်ခြင်း သင်္ခါရဆိုအကြောင်းတရားပေါင်းစုံတို့ကဖြစ်ပေါ်နေတာအကြောင်းတရားပေါင်းအကြောင်းတရားပေါင်းစုံမှုတို့ကြောင့်ဖြစ်ပေါ်နေတဲ့တရားမျိုးကိုဘာလို့ခေါ်လဲသင်္ခါရအကြောင်းတရားတစ်ခုတည်းမဟုတ်ဘူးเนาะအကြောင်းအများကြီးကြောင့်ဖြစ်ပေါ်နေတဲ့သင်္ခါရတရားများပါဖြစ်တယ်ရုပ်ကလေနာမ်ကလည်းပဲအကြောင်းတရားအများကြီးပေါင်းစုံ၍ဖြစ်ပေါ်နေသော ကာလဖြစ်ပေါ်နေခြင်းအကြောင်းတရားမြောက်များစွာပေါင်းထားတဲ့သင်္ခါရတရားတစ်ခုများပါဖြစ်တယ်။ဒါကြောင့်မို့ယုတ်ဆိုတာလေအကြောင်းတရားပေါင်းစုံ၍ဖြစ်ပေါ်ခြင်းနံတရားကလည်းအကြောင်းတရားပေါင်းစုံ၍ဖြစ်ပေါ်ခြင်းဟုတ်တယ်မဟုတ်လား။တော့အကြောင်းအကျိုးကိုယူတဲ့အခါမှာအကြောင်းတစ်ခုကြောင့်အကျိုးတစ်ခုဖြစ်တယ် မှတ်ထားတော့အကျိုးတစ်ခုကြောင့်အကြောင်းတစ်ခုဖြစ်တယ်အကြောင်းအများကြောင့်အကျိုးတစ်ခုဖြစ်တယ်အကြောင်းအများကြောင့်အကျိုးအများဖြစ်တယ်ဘယ်နှချက်ရှိလဲ၄ချက်ရှိတယ်အကြောင်းတစ်ခုကြောင့်အကျိုးတစ်ခုဖြစ်တယ်ဒါလို့လို့ဒါဖြစ်တယ်အကျိုးတစ်ခုကြောင့်အကြောင်းတစ်ခုဖြစ်တယ် နာစီးတယ်ဆိုပါသူဘာဖြစ်လို့နာစီးတာဒီချိုးမလို့တစ်ခုတည်းမရဘူးတခြားအကြောင်းတွေအများကြီးမရှိနိုင်ဘူးလားကိုယ်ကအားနေလို့ဆိုတာလဲပါမယ်เนาะသူ့ရဲ့ခန္ဓာကိုယ်ကဇီဝကမ္မဖြစ်စဉ်ကြောင့်လဲပါမယ်ဟောအများကြီးပေါ့เนาะဒီနာစီးတယ်ဆိုရင်ရေချိုးတာတစ်ခုတည်းလည်းညှို့ထိုးလို့တော့မရဘူးဒီလိုပဲပေါ့ ဆိုလိုတဲ့သဘောကအကြောင်းတစ်ခုကြောင့်အကျိုးတစ်ခုဖြစ်တယ်အကျိုးတစ်ခုကြောင့်အကြောင်းတစ်ခုဖြစ်တယ်အကြောင်းအများကြီးကြောင့်အကျိုးအားတစ်ခုတည်းဖြစ်တယ်အကြောင်းအများကြောင့်အကျိုးအများကြီးဖြစ်တယ်ဘယ်နှခုရှိတော့လေးခုထဲမှာဗုဒ္ဓဝါဒသည်ဧကဟေတုဝါဒဟောအကြောင်းတစ်ခုတည်းကိုဆွဲကင်တော့ ဝါဒမဟုတ်အကြောင်းအများကြောင့်အကျိုးအများဖြစ်တယ်ဆိုရင်နောက်ဆုံးတစ်ခုနေတာလည်းပါလေဘုဒ္ဓဝါဒဖြစ်တယ်သဘောပေါက်တယ်နော်အကြောင်းတစ်ခုခုအကြောင်းအများကြီးကြောင့်အကျိုးတွေလည်းအများကြီးဖြစ်တယ်ကျန်တဲ့အကျိုးတွေအများကြီးဖြစ်တယ်ဒေါသဖြစ်เสียအကြောင်းကရှာကြည့်လိုက်လို့ရှိရင်နှလုံးသွင်းမှလို့ငါဆိုတဲ့ဒိဋ္ဌိအစွဲကြောင့်အာယုံကြောင့် အများကြီးအများကြီးเนาะဟိုပဋ္ဌာန်းနဲ့ထုတ်ကြည့်မယ်ဆိုရင်တော့အကြောင်းတွေပုံများတာပေါ့အဲ့တော့များတဲ့ခါကျတော့ဒေါသဖြစ်တယ်တခုတည်းမကဒေါသဖြစ်တဲ့အတွက်အာယုခန္ဓာကိုယ်ကြီးဖြစ်စီရတယ်အလုပ်ကြီးဖြစ်ရတယ်သူများအထင်သေးတယ်ကိုယ့်ရဲ့သူတော်ကောင်းတရားတွေဖြစ်စီရတယ်ဟောဟုတ်လားလွတ်လွတ်တဲ့ကံမှာလွဲမှားကုန်တယ်ဆိုတော့အကျိုးတွေကလည်း ဒေါသဖြစ်တယ်လို့သာပြောလိုက်တာသူ့ရဲ့အကျိုးဆက်တွေကလည်းအများကြီးပေါ့နော်အဲအချင်းချင်းဆက်ဆံရေးတွေပြပြကုန်နေဟုတ်ကဲ့ဒါကဟိုပုံကိုယ်ပေါ်မှာအခြေခံတဲ့အကြောင်းအကျိုးတော်မှာလောက်ပြားနေတယ်ဆိုရင်ပရမတ္ထသဘာဝရဲ့ယုံနံတို့ရဲ့အကြောင်းအကျိုးကဒီထက်ပိုပြီးတော့မများနိုင်ဘူးလားဒါကပုဂ္ဂိုလ်တ attva ဘုံမှာအခြေခံတဲ့အကြောင်းအကျိုးဆက်ဆက်တာတော့မှအကြောင်းကလည်းအများကြီးအကျိုးကလည်းအများကြီးအဲ့တော့ယုတ်တရားနံတရားအစစ်ဆိုရင် ဒီတက်ပို့ပြီးတော့ညာပါလေအကြောင်းအများကြီးကထုတ်လို့မှာအကျိုးအများကြီးဖြစ်တာပါဒါကြောင့်မလို့အကြောင်းအများကြီးကြောင့်အကျိုးအများကြီးဖြစ်တာပါလို့ခေါ်ပါတော့ဘာလို့ခေါ်လဲဘုရားဝါဒဘုရားဝါဒလို့ခေါ်တယ်ဒါအောင်နားလည်ပါနော်ပဋိစ္စသမုပ္ပါဒ်မှာတချို့အားကြတော့အဓိကအမှခန္ဓာ၅ပါးဝေဒနာရှုတယ် ဝေဒနာရှုတယ်လားပြောတာ तू ကဘယ်နှခုလုံးပါနေတာခန္ဓာ၅ပါးဖြစ်၍ဖြစ်တယ်ဟုတ်တယ်မလားဝင်လေရှုတယ်ဝင်လေလို့ဇာစကားပြောတာဘယ်နှခုပါလဲခန္ဓာ၅ပါးပါတယ်ဟုတ်တယ်မလားဖောင်းတဲ့ပိန်နဲ့ရှုတယ်ဆိုတော့ဖောင်းနာထဲမှာလည်းခန္ဓာ၅ပါးဖြစ်၍ပြည့်နေတယ်ပိန်နာထဲမှာလည်းခန္ဓာ၅ပါးဖြစ်၍ပြည့်တယ် သုံးတဲ့အခါကျတော့ဖောင်းနဲ့ပင်နဲ့လို့သုံးတယ်တကယ်အမှန်တရားကခန္ဓာ၅ပါးဖြစ်ဖြစ်ဖြစ်နေတယ်ဝင်လေလို့သုံးတယ်တကယ်အမှန်တရားကခန္ဓာ၅ပါးဖြစ်ဖြစ်ဖြစ်နေတယ်အကြောင်းတွေအများကြီးရှိလားမရှိလားအကျိုးတွေအများကြီးရှိလားမရှိလားရှိပါဘူးဝေါဟာရနောက်ွယ်မှာရှိနေတဲ့အမှန်တရားကိုသိဖို့လိုတာပေါ့နော်ဝေါဟာရတစ်ခုတည်းနဲ့ရပ်နေလို့ မရအခုအခုကိုရှုနေတဲ့ရှုခွင့်အလုံးဟာခန္ဓာ၅ပါးဖြစ်၍ဖြစ်တယ်။တပေါင်းနဲ့ဖြစ်၍တပေါင်းနဲ့ပြည့်နေတယ်။ဟုတ်လား။တစားစီမဟုတ်ဘူးနော်။ဒီခန္ဓာ၅ပါးကတပေါင်းနဲ့ဖြစ်၍တပေါင်းနဲ့ပြည့်နေတဲ့တရားများတာဖြစ်တယ်ဆိုလို့ရှိရင်ယုံနဲ့အဖြစ်ကိုယူဖို့ရန်ခရင်မအောင်မလား။မခရင်ဘူး ရှင်းနေတာပဲကိုတိတိကိုယုံနေမှာဖို့မလွယ်ဘူးเนาะတကယ်တရားအထုတ်တဲ့အခါမှာလေမလွယ်ပါဘူးယုံနေပေါက်တဲ့အစင်းကိုမလွယ်ဘူးဒါပေမဲ့ခုဟာလေယုံနေပေါက်တာကိုတော့မလွယ်တဲ့ဟာကိုသောရပန်ကြီးအများလို့ဟုတ်တယ်မဟုတ်လားဒိဋ္ဌာတွေမှာလည်းသောရပန်ကြီးများတယ်ဘုရားကမှ သတိထားမှုဖြစ်နေတော့တော့ပါနေညာနော်အခုပြောလိုက်တော့ကိုယ့်ရဲ့ရှုွက်မှာယုံနံလို့သိမြင်နိုင်စွာရှိဖို့ကိုအတော်ခင်းပါလေအများကြီးလုပ်ပါဦးသုတမယညာလဲလို့ဤစိဏမယညာလဲလို့ဤဘဝနာမယညာကလည်းအာကောင်းဖို့လို့ဤအဲ့ဒါမှပဲဒီယုံနံဆိုတာမိမိအသိဉာဏ်မှာထင်ရှားလာပါ အဲ့ဒီအသိဉာဏ်ကိုထင်ရှားလာပြီဆိုရင်တမဒိဋ္ဌိလမ်းကြောင်းပေါ်ရောက်ပါပြီလမ်းကြောင်းကြီးကိုလမ်းမမ highway လမ်းပေါ်ကိုရောက်ပါပြီရောက်သွားရင်ကိုသွားခြင်းတဲ့နေရာကိုသွားပြီးတော့နောက်ရှောက်မောင်းနေတာဟုတ်တယ်မလားဒီကနေ့နယူးယောက်ကိုမောင်းမလားခါရင်မောင်းလိုက်တော့ဘာဖြစ်လဲ highway လမ်းပေါ်ကိုရောက်ပါပြီဟုတ်တယ်မလားဒီလိုမျိုးအခုလည်းပဲလုံနံလို့ဒီလိုမိမိဉာဏ်ကယူနိုင်ပြီဆိုရင် မရင်းနိုင်တော့တမာဒိဋ္ဌိလမ်းကြောင်းကိုတက်တက်ရောက်တာရောက်ပြီဆိုတာနဲ့တောက်လျှောက်မောင်းပြီးတော့အမာရွေးမရှိတော့မောင်းပြီးတော့အခုကအဲ့ဒီလိုကို ရောက်အောင်ကို တင်းနေရတာမျိုးမျိုးတရားလေးတွေရှင်းပြပြီးတော့ဒီတမာဒိဋ္ဌိလမ်းကြောင်းကိုရောက်အောင်ဘုန်းကြီးကတင်ပေးနေရတာနော်တမာဒိဋ္ဌိလမ်းကြောင်းကိုရောက်ပြီဆိုတာထိုက်လျောက်လွတ်ထားလို့ရပြီအဲဘယ်လိုမောင်းတော့အဲ speed ကိုဘယ်လောက်တော့ break ကိုဘယ်လိုတော့ luck လေးပဲပြောရုံပဲကျန်တော့ပေါ့နော်အများကြီးပြောစရာမလိုတော့နည်းနည်းလေးသူခရီးသွားတဲ့အခါမှာနေတာမြန်တာဖြစ်လာတဲ့အခါမှာအနောက်ရှက်ဖြစ်လာစီများကုန်နေသလားအဘာများဖြစ်နေတော့အင်ဂျင်များချွတ်ရွံ့နေသလားဒါလေးတွေတော့ပဲသူ့ပြုပြင်ပေးဖို့လိုတယ်သူကတော့ဒီလမ်းကြောင်းပေါ်ကနေလွဲသွားတော့လမ်းလွဲကိုမရောက်တော့ ဘုရားသမာဓိဋ္ဌိလမ်းကြောင်းပေါ်ကိုရောက်အောင်ဒီနေထားရအောင်ပို့ရတယ်ဆိုတာလွယ်တာမဟုတ်ဘူးအဲ့ဒါကိုဒီနေ့ပြည့်ပြည့်စုံစုံပြည့်မြင်နားလည်ဖို့လိုလားမလိုဘူးလားလိုပါလေကဲနားကြအောင်ဆိုရစေမျက်နှာမြတ်တာပူကြရအောင်ရစေမျက်